ဒီနေ့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားရဲ့ဥပမေတ္တာတိုင်းပေါ့မာသတိကံဝိပဿနာဆယ်ရဲ့အချိန်ကြီးတရားစခန်းမွေးကြီးဖြစ်မြောက်အောင်ဆောင်ရွက်ဖို့ဆိုတာလည်းဆိုတော့မင်္ဂလာရမဆရာတော်မရှိသွားလို့ရိုးရိုးသားသားနဲ့ကာယအာဉာဏအားကုတုချင်းဝေအား ဘာပေါင်းများစွာနဲ့ဆောင်ရွက်မှာဒီတရားကံကြီးဖြစ်မြောက်အောင်မြင်တာဖြစ်တော့တရားအထုတ်ဖို့ရောက်လာကြတဲ့အားလုံးယောဂီသူတော်စင်များလည်းပဲအားလားလို့တရားရိပ်တာလာပြီးတော့အထုတ်ကြတာမဟုတ်ပဲမအားလားတဲ့ကြားကတကယ်ကိုမအားလားတဲ့ကြားကနေပြီးတော့မိမိတို့ဒီချိန်လေးကိုကိုယ့်အတွက် အကျိုးရှိရှိအသုံးချမယ်ဆိုပြီးတော့ဒီဆရတာကာလခွင့်ယူပြီးတော့လာအားထုတ်ကြတာဖြစ်တော့ရရှိတဲ့ရည်ပိုင်းရရှိတဲ့ချိန်ပိုင်းမှာကိုယ့်အတွက်တော့အကျိုးရှိအောင်လုပ်လို့ပါဘူးလို့ပါတယ်။တာမန်ချိန်လေးလိုမိမိတို့စကားလေးပြောလိုက်တရားလေးတက်ထိုင်လိုက်ဈဉ္ညာလေးထိုင်လျောက်ရှောင်းလိုက် ရှိတာလေးကိုထုတ်ပြီးတော့စားလိုက်ဝါလိုက်ဒီလိုနဲ့အချိန်ကိုရှုံးနေပြင်မယ်ဆိုရင်တော့ကိုယ့်အတွက်အကျိုးရှိဘူးတရားဆောင်ရွက်ပေးရတယ်တရားစခန်းကြီးဖြစ်မြအောင်ဆောင်ရွက်ရတယ်ဆရာတော်ဘုရားများနဲ့မင်္ဂလာမဆရာတော်ဘုရားများနဲ့တကွပြီးပြီးတင်းကြီးဆောင်ရွက်တာလည်းပဲအကျိုးများမှာမဟုတ်ဘူးဒါကြောင့်တရားစခန်းမကြီးဖြစ်မြအောင်ဆောင်ရွက်ကြရတယ်ပုဂ္ဂိုလ်များရော ဒီတရားစခန်းပွဲမှာအချိန်ကြီးလာရောက်ပြီးတော့ကျင့်ကြံပွားများအားထုတ်ကြမယ်ပုဂ္ဂိုလ်များရောဒီအချိန်စရာအတိုင်းလိုက်လာပြီးတော့ရိုးရိုးတည်တည်ကျင့်ကြံအားထုတ်ကြဖို့ပါအဲ့လိုအားထုတ်တော့မယ်ဆိုရင်အားထုတ်ပုံအားထုတ်နည်းဟာအရေးကြီးဆုံးပါဘုန်းကြီးတို့မြန်မာနိုင်ငံမှာအားထုတ်ပုံအားထုတ်နည်းညောင်များဆိုတာရှိပါလေအဲ့ဒီညောင်များဆိုတာတွေက ကျေးဇူးတော်ရှင်မာစီဆရာတော်ပြန်ရည်ရတာဒီတတိပဇာနာမဟာတတိပဇာဝုတုတ်တန်ဒေသနာတော်ကြီးကိုမူရင်းထားပြီးတော့ဒီဒေသနာတော်အတန်းနဲ့ညွန်ပြပြီးတော့ဟောကြားတော်မူတာဖြစ်ပါတယ်အဲလိုမာသတိဌာနတုတ်တံဒေသနာတော်အတန်းရှုမှတ်ပွားများအထုကြမဲ့ပုဂ္ဂိုလ်များအနေဖြင့် ထိုင်တဲ့ဣရိယာပုကလေးတစ်ခုတည်းမဟုတ်ဘဲနဲ့ထိုင်ရကနေပြီးတော့ရက်တဲ့ကံမှလည်းရက်တဲ့ဣရိယာပုပွားတဲ့ကံမှလည်းခြေလမ်းတိုင်းခြေလမ်းတိုင်းမှာစဉ်းဉဏ်ဣရိယာပုနောက်ဆုံးပြီးအနာယူတော့မယ်ဣရိယာပုလေးလျောင်းတဲ့အချိန်မှလည်းလေးလျောင်းတဲ့ဣရိယာပုအဲ့လိုဣရိယာပုတန်းဣရိယာပုတန်းကိုတတိဥစည်းတဲ့စိတ်နဲ့ရှုမှတ်ရတာဖြစ်ပါလေအဲ့လိုရှုမှတ်ရတာဖြစ်တော့အချို့အချို့ပုဂ္ဂိုလ်များက ဒီမဟာစီတရားမီလာကအင်တမတ်ရှမ်းနေငါတို့မတတ်နိုင်ဘူးလို့ပြောပါဒီတရားမီလာဟာမဟာစီမီလာမဟုတ်ပါဘူးမြတ်စွာဘုရားရဲ့မီလာမှာဘုရားရှင်ကိုရောမြတ်ကြီးကိုရောတိုင်းဒီတိုင်းပဲတတိထံကျင့်စဉ်ကိုစက္ကန့်နဲ့စက္ကန့်နဲ့မိနစ်တိုင်းမိနစ်တိုင်းချိန်တိုင်းချိန်တိုင်းတတိဥသိတဲ့စိတ်ကလေးနဲ့ရှုမှတ်နေဖို့ညွှန်ကြားတာဖြစ်ပါတယ်ဒါကြောင့်အဲ့ဒီညွှန်ကြားထားတဲ့ရှုမှတ်ဖို့ရှုမှတ်နည်းကိုမကြားမိမှာ ကျေးဇူးတင်ပါစီဆရာတော်ဘုရားကြီးကရှုမှတ်ဖို့ရှုမှတ်နည်းဒီမှာပရိစ္ဆာရှုမှတ်ဖို့ရှုမှတ်နည်းအပြည့်စုံသင်ကြားပေးပါမယ်။ထိုင်ပြီးတော့ရှုမှတ်တဲ့ကံမှာဘယ်လိုရှုမှတ်ကြမလဲ။ရက်တဲ့ကံမှာဘယ်လိုရှုမှတ်မလဲ။သွားတဲ့ကံမှာဘယ်လိုရှုမှတ်မလဲ။လျှောင်းတဲ့အိတ်တဲ့ကံမှာဘယ်လိုရှုမှတ်မလဲ။နောက်အာယုဒနာစုံတိုင်းပေါ့။အာယုဒနာစုံတိုင်းစုံတိုင်းမှာလည်းပဲ၆ဒွါရကပေါ်သည်များ။ ရှုမှတ်ဖို့ရှုမှတ်နည်းတွေကိုလည်းအပြည့်စုံသင်ကြားပေးသွားမယ်။မျက်စိနဲ့အစိမ်းဆုံးကငြိမ်ကိုင်ကလေးမှာမြင်သိစိတ်လေးကိုဘယ်လိုရှုမှတ်မလဲ။နားနဲ့သံဆုံးကကြားစီကြားစီလေးကိုဘယ်လိုရှုမှတ်သွားမလဲ။နှာခေါင်းနဲ့အနံ့အနံ့ဆုံးကိုင်လေးမှာလျှာနဲ့ရတာဆုံးကိုင်ကိုယ်တွေ့ကြည့်တွေ့ကြည့်ကစိတ်ကိုစဉ်းစားကြံစည်ကိုင်းမှာစပြီးတော့အဲ့ဒီမှာရှုမှတ်ဖို့ရှုမှတ်နည်းတွေကိုအပြည့်စုံမာသဆရာတော်ဘုရားကြီးကသင်ကြားပေးသွားမှာဖြစ်ပါတယ် တော့ဒီလောက်တည်းမဟုတ်သေးပါဘူး။သံစင်မိုင်းနေအားဖြင့်လက်ကလေးကွေးတာလက်ကလေးဆန်တာခြေကလေးကွေးတာခြေကလေးဆန်တာမိမိတို့ရေမိုးချိုးတာကစဆွမ်းဖုံးသေးတာကစအကုန်လုံးအသေးစိတ်ရှုမှတ်ဖို့ရှုမှတ်နည်းတွေကိုလည်းပဲဒီတိစ္ဆာဒေသနာတော်လာတဲ့အတိုင်းပဲဟောကြားပြပြပြီးမှဖြစ်ပါလား။အဲ့လိုဟောကြားညွှန်ပြပြီးကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးရဲ့ အဲ့ဒီဟောကြားချက်သင်ကြားချက်တွေကိုသိချာနာကြားပြီးတော့မှတ်သားဖို့လိုပါလိမ့်မယ်။ဘုရားဒီတရားတော်ဟာနားထောင်ကောင်းအောင်ပြောတဲ့တရားမဟုတ်ပါ။မိမိတို့ရဲ့ဘဝတစ်သက်တာအမြဲတမ်းဒီတရားကိုအဖို့အဖြစ်နဲ့လက်ကပြုပြီးတော့တွန်းနေအောင်ဆရာတော်ဘုရားကြီးကဟောကြားပေးမှာပါ။ခုမြန်မာနိုင်ငံကနေပြီးတော့အမေရိကန်နိုင်ငံကိုရောက်ရှိနေကြတယ်။အာလုံးလက်ရည်ကြီးရတဲ့ပုဂ္ဂိုလ်များမှာ သားတွေသမီးတွေညီတွေမြစ်တွေကအားလုံးအလုပ်သွားကြကြောင်းသွားကြတယ်အိမ်မှာတယောက်တည်းအထီးကျန်နေတတ်ပါလေအဲ့ဒီအထီးကျန်နေမှုကိုဒီနေ့ဒီတိကျန်တရားအညီပေးတော်မှာပါဒီတရားကိုပဲတခြားအဖို့တွေကိုမိမိတို့ညှို့လို့မနေပဲနဲ့တရားကိုအဖို့လေးလုပ်တော်မူပါအဲ့တော့တရားကိုအဖို့လေးလုပ်တတ်ဖို့ဆိုရင်ဒီရှုမှတ်ပုံရှုမှတ်နည်းကိုကောင်းကောင်းနားလေသဘောပေါက်ဖို့လိုပါလိမ့်မယ် ထိုင်ရှုမှတ်တဲ့ခါမှာဘယ်လိုရှုမှတ်မလဲရက်တဲ့ခါမှာဘယ်လိုရှုမှတ်မလဲဒီကမာသဆရာတော်များကြီးကသင်ကြားပေးတော်တယ်မိမိဒီမှာဈေးနဲ့သွားနေတဲ့အခါခြေလမ်းနဲ့ဘယ်လိုရှုမှတ်သွားမလဲနောက်ဆုံးအိယာကိုလျောင်းတဲ့အခါဘယ်လိုရှုမှတ်သွားမလဲအိမ်မှာမိမိလောက်ကင်နေတဲ့အခါမှာလောက်ကင်လက်ကလေးတွေလောက်တိုင်းခြေလေးတွေလောက်တိုင်းရှုမှတ်ပုံတွေကစပြီးတော့အားလုံးသင်ကြားပေးတော်မှာပါအဲ့လိုသင်ကြားပေးတော်တာကိုမိမိတို့သင်ချာစွတ်စွတ်ဆိုင်ဆိုင်နာယူမှတ်သားလို့သဘောပေါက်နားလည်သွားပြီဆိုရင် မိမိတို့တိမ်မှာတခြားအပေါ်မလိုတော့ပါဘူးမိမိတို့မှာဒီတရားအပေါ်ဖြစ်သွားပါပြီဒီတရားကိုပဲပေါ်လုပ်ပြီးတော့မိမိတို့ထိုင်ရင်းနဲ့ရှုမှတ်နေလို့ရတယ်၊ရရင်နဲ့ရှုမှတ်နေလို့ရတယ်၊သွားရင်းနဲ့ရှုမှတ်နေလို့ရတယ်။စားရတောင်ရင်းနဲ့ရှုမှတ်နေလို့ရတယ်၊အလုံးလုံးကန်ရင်းနဲ့ရှုမှတ်နေလို့ရတယ်။နောက်ဆုံးအိယာကိုလည်းလျောင်းတော့မယ်ဆိုရင်တော့ဒီမှာရှုမှတ်ဖို့ရှုမှတ်နည်းတွေကိုဆရာတော်ကြားတင်ပြပေးသွားမှာပါ။တော့သေးသေးချာချာရိုးရိုးသေးသေးစူးစူးဆိုင်ဆိုင်နားကြားဖို့ ဆရာတော်ဘုရားကြီးကရှုမှတ်ပုံတွေကိုအပြည့်စုံခံချက်ချက်နဲ့ဟောတော်တယ်မိမိတို့ကလည်းတေချာစူးစူးဆိုင်ဆိုင်နာကြားနာကြားပြီးတော့ဒီတရားတော်လာတိုင်းပေါ့ကြည်ကြပွားများအားထုတ်ဖို့အားထုတ်တဲ့အခါမှာဒီမင်္ဂလာရမကျောင်းတိုက်ဆရာတော်ရဲ့မိမိတို့အချိန်စရာကိုစီကံတိုင်းအဲလိုအားထုတ်တဲ့အခါမှာဘုန်းကြီးတို့စီကံတကြအားထုတ်တာတရားကိုအများများတိုးတက်လာပါတယ် စီကနဲ့လည်းမရှိလို့ရှိရင်မိမိထိုင်လူကထိုင်မယ်ရလူကရမယ်သွားလူကသွားမယ်စကားပြောရင်ပြောမယ်ိတ်တဲ့လူကသိရင်ဒီလိုဆိုရင်စိတ်မဲ့ကမ်းမဲ့ဆိုရင်တရားလည်းမတိုးတက်ပါဘူး။စိတ်ကမ်းတရားဆိုရင်တရားလည်းတိုးတက်ပါ။တရားတိုးတက်တာအပြင်ဘုန်းကြီးတို့ဘာသာကြားဖြစ်တဲ့ပုဂ္ဂိုလ်များတခြားနိုင်ငံခြားသားဖြစ်တဲ့ပုဂ္ဂိုလ်များဒီမှာလာပြီးအထုတ်တယ်။ခုမျိုးသားပိုင်းဆိုင်ရာရောမျိုးသမီးဆိုင်ရာရောဆိုရင်တော်တော်များများ20လောက်ဒီစည်ရင်းထဲမှာဘုန်းကြီးဖတ်ကြည့်လိုက်ပါ။ အဲတော့နိုင်ငံခြားယောဂီ20လောက်ရှိပါတယ်20လောက်ရှိတော့သူတို့ကတကယ်ကိုတရားကိုလူလူနာနာစူးစူးဆိုင်ဆိုင်ကြိုးစားအားထုတ်နေတဲ့အချိန်မှာမိမိတို့ကစကားပြောကြမယ်မိမိတို့မှာရှုမှတ်မှုမပါဘဲနဲ့သွားကြမယ်လာကြမယ်ထိုင်ကြမယ်အိတ်ကြမယ်ဆိုရင်အခြားနိုင်ငံသားတွေရဲ့အမြင်မှာသူတို့ဗုဒ္ဓတရားကိုတကယ်လူလူလားလားအားထုတ်တဲ့ပုဂ္ဂိုလ်တွေမဟုတ်ပါဘူးလို့ထင်မြင်သိသွားနိုင်ပါလေ။ဒါကြောင့် မိမိတို့ကလည်းသူတို့ကိုကူးစားတယ်လို့မိမိတို့မှလည်းအချိန်ကိုတကယ်ကိုလေးလေးစားစားထိုင်ရှုမှရမယ့်အချိန်မှလည်းထိုင်ရရဖို့နဲ့ရိုးသေးသေးရအောင်ကြိုးစားမယ်တဏှာကြီးတွန်းတော့မိမိခန္ဓာကိုယ်မြတ်စွာဘုရားလှူဒန်းပြီးတော့အထုတ်တယ်။ဇင်းရဲ့လျှောက်တဲ့အချိန်မှလည်းဇင်းရဲ့ဣရိယာပုကိုကြက်ကြက်နက်နက်ရှုမှမယ်။ထိုင်ဣရိယာပုနဲ့မှမိမိတို့ထိုင်ရတာအဆင်မပြေဘူးဆိုရင်ခုံလေးတွေနဲ့ထိုင်လို့ရတယ် သို့မဟုတ်မတ်တမီရပ်ပြီးတော့ရှုမှတ်မယ်ဆိုရင်ရက်တဲ့ဣရိယာပုနဲ့ရှုမှတ်လို့ရတယ်။အဲဒီလိုလေးယောဂီများအပြောရှောင်ကျင်ကြောင်းကန်းဝင်တွင်တွင်အားထုတ်သင့်လို့ဆိုတဲ့အတိုင်းတရားကြီးတာဝင်လာပြီးတော့ဒီတရားအလုပ်ကိုအားထုတ်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့အချိန်ပေးပြီးတော့ရိတ်တာကိုရောက်လာပြီဆိုရင်စကားပြောမှုတွေကြောင်းမှုလိုပါလိမ့်မယ်။အမှုမဲ့အမှတ်မဲ့အမှတ်တမဲ့နေရာတွေကိုလုံးဝရှောင်မှုလိုပါလိမ့်မယ်။ အားလုံးဘယ်နေရာမှာပဲနေနေဘယ်နေရာပါပဲထိုင်ထိုင်ဘယ်နေရာမှာပဲသွားသွားဘယ်နေရာမှာပဲဆဆအမှန်ကလေးနဲ့အမှတ်တတိနဲ့စားဖို့အမှတ်တတိနဲ့သွားဖို့အမှတ်တတိနဲ့ရပ်ဖို့အမှတ်တတိနဲ့ထိုင်ဖို့နောက်ဆုံးနေ့နေ့အိယာဘောလျောင်းစစ်တဲ့ကံမှာလည်းအမှတ်တတိလေးနဲ့လျောင်းစစ်ကြဖို့အဲဒီလိုဒီကမင်္ဂလာဓမ္မဆရာတော်ရဲ့စီရင်စည်းကမ်းအတိုင်းကိုဆရာတော်ကိုယ်တိုင်ဆုံးဖြတ်ပြီးမှာပါဆရာတော်ကိုယ်တိုင်ယောဂီများကို ဒေချာကြကြနာနဲ့ဆောက်ရှောက်ပြီးတော့မှာဖြစ်ပါတယ်။အဲလိုဆောက်ရှောက်ပြီးတော့မှာဖြစ်တဲ့အတွက်မိမိတို့ကလည်းပဲအခြားနိုင်ငံခြားသားယောဂီတွေထင်မြင်သိမသွားရအောင်မိမိတို့လည်းအချိန်ကိုသူတို့လိုပဲမနှဲကြိုးစားပြီးတော့မအားတတ်တဲ့ကြားတွေကဒီအချိန်လေးကိုဒီလုံလုံးမယ်လို့ရွေးတဲ့လာတာဖြစ်တဲ့အတွက်မိမိရဲ့အသက်နဲ့ခန္ဓာကိုယ်ကဘာမှထူငဲ့ကွယ်မနေပဲနဲ့ဆွဲလုံးလာတန်တန်နဲ့ ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဟောကြားညွှန်ပြတဲ့အတိပ္ပာနိလန်အတိုင်းလိုက်နာပြီးတော့ကျင့်သုံးအားထုတ်နိုင်ကြသောယောဂီသူတော်စင်များဖြစ်နိုင်ကြပါစေ။ပြေရစုံတဲ့ပြည့်စုံပါလို့ရှင်ဘုရား June 10, Friday, 2016. Full-time 10-day meditation with 10-day opening ceremony. Do materialize. This is a full-time 10-day meditation retreat. All the Mengarama Dhamma family put a lot of effort. So, so also, all the yogis come to Mangalarama temple and join the meditation retreat. Even though you are not free, you, you have to take on leave to practice and start meditation during the 10 day meditation retreat. That's why all the yogis try to make effort to achieve? What is your you are aimed? you don't need to, you don't have to stay just a normal time. If you spend your time just normally during the meditation retreat, it will not be fruitful. So to achieve your aim, you have to make a lot of effort you have to follow the schedule of the Mangalarama Suyaro. It is Masi Seroji's techniques. Masi Seroji's give the inside meditation guidance based on the based on the Mahasatipadana Sutta. That's why all the yogis try to practice inside meditation, not only certain posture, all the yogis has to be mindful all the all the four kinds of posture, sitting posture, standing posture, lying down posture. So whatever you do, you have to be mindful uh, any posture. Some people said, Mahasi technique is very strict. So it is uh, very hard to follow this uh, like this. It is uh, it is uh, not only the Mahasi Mahasi technique. Actually, it is uh, it is uh, the Buddha's technique. It is uh, Mahasi Sayadaw eh, give the guidance instant meditation culture according to the Parana Sutta. So, very soon, Mahasisiaraji will give you full guidance of the inside meditation. Whatever you do, in any posture of the focus of posture, Whatever you stand, whatever you sit, whenever you sit, whenever you stand, whenever you lie down, Masi Saraji will give the full guidance how to practice inside meditation with the focus of posture. So Masi Saraji will give the guidance how to note it seeing, hearing, smelling, all the all the thoughts. How to know? You have to listen. All the guidance of the Mahasi Saraji. And then Mahasi Saraji will give the full guidance of the daily activities. So it is all the guidances are based on the Mahasaripanana Sutta. These teachings are not only for the good listener. You have to keep in your mind for the whole life. But you, it is as if you are good friends for the whole life. So Masi Sera will give the full and detailed guidance of the inside meditation. So mostly Burmese people stay at home. Now, their family, they go to work at that time. Grandpa and grandma, they feel lonely. They tend to feel lonely. At that time, you, all the yogi, has have to have a good friends. Masi Saraji said, Dhamma is the best friend for all of you, so you have to, all the yogi have to listen to the four guidance of the insight meditation. You have to try to listen attentively to understand the guidance of the insight meditation. If you understand, if you truly understand the techniques of the insight meditation, you can notice in any kinds of posture. That's why all the yogis need to listen attentively and respectfully. If after you listen to the four guidance of the insight meditation by the Mazi Seattle, all the yogi need to practice according to the guidance. And then all the yogi need to follow, need to practice according to the schedule of the, of the Mingarama If you don't follow this schedule, you cannot, you cannot have any achievement during the, within the 10 meditation retreat. That's why all the yogi need to practice systematically. If you don't follow the techniques or the, the schedule or the Velarama in four guidance or the insight meditation of the Mahasi Seattle, you will not have any achievement. That's why all the yogis are encouraged to make effort and then to understand for guidance of the inside meditation. While you are doing practicing insight meditation, first you have to offer your body to the Buddha and to the teacher. You don't need to care of your body and life to achieve you are aiming. That's why within the 10-day meditation retreat, you have to, all the yogi have to avoid talking. Or the yogi avoid living or seeing without mindfulness. Every in every single moment, you have to ask with the with the mindfulness. So, in any of posture, you have to do the with the mindfulness. So if you understand, if you truly understand the techniques of the insight meditation given by the Masi Seattle, you can achieve whatever you aim. So all the yogis are encouraged to listen the full guidance of the instant meditation of the Mazi Sierra, And then Seattle wish, may all the yogis truly understand the techniques of the inside meditation and then make effort as far as you can to practice inside meditation sadhu, sadhu, sadhu. sadhu.